ဒီသားကကြားလားကြည်ရလိမိုးစာနဲ့ဒီဟာတရားသာပဲတရားပို့ပြီးတော့အားကောင်းတော့ which is stronger the rain or the our voice တကယ်လို့ဒီဒီသားကကြားတယ်ဆိုလို့ရှိရင်တရားစတော့မယ် If you can hear us, we're going to start the discourse. မနေ့ကယောဂီဟာကိုယ်တည်းကပေါ်တရားရုပ်လာလေး သူတို့ပေါ်ထဲမှာရှိလို့အဖြစ်အပျက်ခက်တွက်တွက်သိမြင်တဲ့ဥရိယပြရညာပိုင်းလောက်ရောက်ရင်အလုံးအဝယ်ကောင်းတဲ့စိတ်သွမ်းအားတွေပေါ့လေအရှိန်အဟုန်နဲ့ပေါ်ပေါက်လာတတ်ပါတယ်ဆိုတာပေါ့လေပြောပြီးတော့စလိုက်ပြည့်သွားတာနဲ့အဆုံးသတ်သွားပါတယ်ဒီနေ့အဲ့ဒီစိတ်သွမ်းအားလေးတွေ သာဓုနဲ့လက်တွေ့တစ်ခုပေါင်းစပ်ပြီးတော့ယောဂီများအတက်တရဖြည့်ရေးအတွက်ပေါ့လေရှင်းလင်းတင်ကြပြရစေအောင်ဘာပဲဖြစ်ဖြစ်သိသိနေလို့ရှိရင်သူ့ရဲ့အာသာတဲ့အရာကသိသိနေအရာကိုလွှမ်းမိုးလို့ရှိပါတယ်အနိုင်ကျင့်ခံရတာပါပဲသိသိတဲ့အရာဟာ မရင့်ကျက်သေးလို့ရှိရင်လည်းကောင်းဆိုးလောကဓာတ်နဲ့ကျုံတဲ့အခါမှာခံနိုင်ရမရှိပါဘူးတတိစစ်တယ်လေးတေးသေးလေးတွေရှိပေါ့တတိတေးသေးကိုယ်လေးတွေရှိပေါ့လူလည်းတဲ့တစ်ပင်လေးတွေလူလည်းတဲ့တတိလေးတွေရှိပေါ့ဘယ်လိုတွေလဲဆိုတာပေါ့ တိတိနဲ့တစ်ပင်လေးတွေဟာသူ့ရဲ့အာကောင်းတဲ့အနှောက်အယှက်ကိုမတွန်းလှန်နိုင်ပါဘူးသူကအများအားအရှုံးပေးရပါတယ်လူလူချင်းလည်းဒီလိုပါပဲအားနေတဲ့လူဟာအားများတဲ့လူအများအားရှုံးပေးရပါတယ်ညမကူဘူးဆိုလို့ရှိရင်တော့အချင်းချင်းနဘာတကြသာဆိုရင်တော့ရှင်းငယ်သူဟာအားနေသူဟာအကျုံးဘက်ကအကျုံးဘက်ကကြီးပါပဲ တစ်ပင်လေးတွေဟာတစ်ပင်နုနုလေးတွေဟာတတိနုနုလေးတွေဟာနုနုလေးတွေဆိုတော့ခံနိုင်ရရှိပါဘူးအပူအေးနဲ့ရှိတဲ့အခါခံနိုင်ရရှိဘူးလူကထိပါတဲ့အခါဒါလည်းခံနိုင်ရရှိဘူးလူရကနေပြီးတော့ရင့်ကျက်သွားပြီဆိုလို့ရှိရင်တစ်ပြေးပြေးခံနိုင်ရှိတာလေ။ ပူတာလည်းအေးတာလည်းခန္ဓာရရှိလာတယ်ဒီပါတာလည်းခန္ဓာရရှိလာတယ်ဒီတော့သိရဲ့သူ့ရဲ့အာသာတဲ့အရာကိုမလှမ်းနိုင်နုနယ်ရဲ့ကျန်တဲ့အရာကိုလည်းပဲမသွမ်းနိုင်ပါဘူးခန္ဓာရရှိဒီတော့အဲ့ဒီသဘောသွားလေးတွေပေါ်ဒီဒီလားလည်းပြီးတော့ မိမိတို့ရဲ့ဘဝကိုလည်းပဲသို့မဟုတ်မိမိတို့ရဲ့စိတ်ဓာတ်ကိုလည်းပဲသိတဲ့အားနေပြီးတော့အားရှိသွားအောင်ကြီးပအောင်ပြုလုပ်ဖို့လိုအပ်တယ်ဆိုတာပေါ့လူနေရာကနေပြီးတော့ရစ်ကျက်သွားအောင်လုပ်ဖို့လိုအပ်တယ်ဆိုတာပေါ့လေလူတိုင်းလူတိုင်းမြင်ဖို့အရေးကြီးပါတယ်ယုတ်ကတာတစ်ဖြည်းဖြည်းကြီးထွားပြီးတော့ရင့်ကျက်လာပြီမယ်လို့ မပြုပြရပဲနဲ့ရင့်ကျက်လာပြီပဲလို့စိတ်ကတော့ပြုပြင်ယူမှအာကောင်ကြီးဖွာလာနိုင်ပြီးတော့အတိညာလေးအတိမှန်လေးအစစ်စစ်ဖြစ်ပြီးတော့ပြည့်စုံသွားတဲ့ခါကျမှရင့်ကျက်လာဆိုင်တယ်ဆိုတဲ့သဘောတရားကိုကောင်းကောင်းကြီးနားလည်ထားဖို့လိုပါတယ်စိတ်တွေစိတ်တွေရနေပြီးတော့ကြီးထွားတယ်ဆိုတာက စစ်တော်တဲ့လေးနဲ့စိတ်ကိုကြည့်ရင်ပြနိုင်ပါမှစိတ်ဟာစိတ်တရားတွေကြီးထွားလာနိုင်ပါလေကြီးထွားတယ်ဆိုတာလည်းပဲတန့်ရှင်းမှကြီးထွားတာပါမတန့်ရှင်းလို့ရှိရင်တော့မကြီးထွားပါဘူးဒီလိုအခြေအနေရှိတော့နေ့စဉ်စားတဲ့အစားအစာဟာ တန့်ရှင်းတဲ့အစားအစာဖြစ်ရမယ်ရေရလည်းပဲတန့်ရှင်းတဲ့ရေဖြစ်ရမယ်ဖြည့်တဲ့ရတဲ့လေဟာလည်းပဲတန့်ရှင်းလက်ဆက်တဲ့လေဖြစ်ရမယ်အဲလိုတန့်ရှင်းလက်ဆက်တဲ့အစားအစာတို့ရေတို့လေတို့စားရဆောက်ရဖြည့်တဲ့ရလို့ရှိရင်ခန္ဓာကိုယ်ထဲမှာလိုအပ်တဲ့သက်ဆောင်တတ်တယ်ရလာတတ်ပါတယ်ဩဇာတခေါ်တာပေါ့ဩဇာဆိုတာ ဆက်ပြပြီးတော့စွန့်ရရှိတဲ့သဘောပေါ့ခန္ဓာကိုယ်ထဲမှာအဲဒီဩတတအတိတ်တွေရောက်နေလို့ရှိရင်သူ့ကြောင့်ရုပ်အတိတ်တွေဟာလည်းပဲစိုက်ရှင်းတဲ့ရုပ်တွေလမ်းဆန်းတဲ့ရုပ်တွေပြေဝတဲ့ရုပ်တွေကျမ်းမာတဲ့ရုပ်တွေဒါတွေပြုလုပ်ထားကြဖြစ်လာတတ်ပါတယ်သွေးသွားလာတော့လည်းပဲ ထူးခြားခြားကောင်းလာတတ်ပါတယ်။နောက်နောက်ဝဇ္ဇတနဲ့ပြည့်စုံတဲ့အစားအစာရေးလေရရှိနေပြီဆိုစိတ်ကစိတ်ကရရှိနေပြီဆိုလို့ရှိရင်လည်းရုပ်အတိအတိတရားလည်းပဲစိတ်ကစိတ်ကဖြစ်နေတာပဲဒီခါမှာပုံမူပြီးတော့တွေးသွားလာလုပ်နေနေကောက်လာပါကိုယ်ကအားလည်းပဲသူတိကျကျကောက်လာတယ်ပါ စားခါနဲ့အပူအေးနဲ့အပြုတ်ကျင်နဲ့ဒီလိုဆောင်ရွက်ပေးလို့ထူးခြားလာတဲ့ရုပ်တွေဟာခန္ဓာသူ့တဲ့အာကောင်းနဲ့အပူတို့အေးတို့စီပါဒါလို့စသည်ပေါ့လေအဲ့ဒါတွေကိုလွှမ်းမိုးနိုင်စွာရှိလာပါတယ်တကယ်ကြီးလေးလာပါဗျာတဲ့ခါကျတော့ကိုယ်လည်းပါ ဒီကျမှုကလည်းရှိလာပြီဆိုလို့ရှိရင်တွန်းလှန်အားအားတွေလည်းပဲတိတိကျကျကောင်းလာပါတယ်။ဒီနေ့တွေတော့ဘာကောင်းလဲ physical resistance physical stimulus ဆိုပါအဲ့ဒါတွေဖြစ်လာပါတယ်။စိတ်ပိုင်းဆိုင်ရာဘာလည်းပဲအဲ့ဒီသဘောမျိုးရှိပါတယ်။စိတ်ပါလိုအပ်တဲ့ဩစာတွေဆက်မြဲအဲဆက်မြဲတွန်းရည်တတ်ရှိရဲ့ ဩဇာနဲ့ကျူတဲ့တရားတွေထည့်သွင်းပေးဖို့အဲ့ဒါတွေတော်တော်လေးလုံလောက်လောက်ရောက်သွားစိတ်မှာရောက်သွားပြီဆိုလို့ရှိရင်စိတ်ကဆန့်ရှင်းလာတယ်လလဆန်းဆန်းဖြစ်လာတယ်အားတွေပြည့်လာတယ်ရှုရှုရှားရှားကြီးကိုပဲစိတ်ဟာတေးရကနေပြီးတော့ကြီးလာလူရကနေပြီးတော့ကြီးကျက်လာတာပါပဲ စိတ်အသေးသေးတွေထက်ကတက်ကဖြစ်နေတာပါအဲ့ဒီစိတ်ဖြစ်တွေကတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့ထက်ကတက်ကဖြစ်နေပြီဆိုလို့ရှိရင်ဘုလားပฏิဘာနာဆိုတာပေါ့ပฏิဘာနာဆိုတာတွန်းလှန်အားပေါ့တွန်းလှန်အား spiritual resistance ပေါ့ spiritual stamina ဆိုတာပေါ့ဒါတွေဖြစ်လာတော့တာပါပဲ ဒီတော့ရုပ်ပါလိုအပ်တဲ့ဩဇာတတွေထည့်ပေးရထည့်ပေးပါရုပ်တိတိတိဖြစ်ပြီးတော့အားရှိလိုက်ရလို့ရင်းချက်လိုက်ရလို့စိတ်ပါလည်းပဲဩဇာနဲ့တူတဲ့သဘောတရားတွေပေါ်ဒီစိတ်စာတွေလုံလောက်အောင်ဆက်ပြေးနိုင်ပါပါစိတ်ခါလည်းပဲကြီးထွားပြီးတော့ရင်းကျက်လာနိုင်တယ်ဆိုတဲ့သဘောတရားလေးလည်းဆက်ဆက်ပြီးတော့ဗောလေသုံးသပ်ယူဖို့လိုပါတယ် ဝိပဿနာရှုသူမှာတတ္တာဖြစ်ပွားစီဆိုတဲ့ကျမ်းဂန်ကအစိုးပိတ်တစ်ခုရှိပါတယ်ဒီတိုင်းမှရှိတဲ့ကြီးစောင့်မှုစေတာဆိုတဲ့ကိုယ်တွေကလည်းကြီးဖြစ်ပေါ်လာတဲ့ရှုခွင့်အာရုံတွေသူတို့ဖြစ်သေးပါအချိန်ကြီးပေါ့လေချိန်လာကရှိအားဆက်ပြီးတော့ဆွဲဆွဲစွာရှိတဲ့ပုဂ္ဂိုလ်ပါ ခဏိကသမာဓိကိုသူကြကြအားပြည့်ပြီးတော့အခြေအချက်ကိုခက်သွက်တိခက်သွက်သွက်ကြည့်မြင်လာပြီဆိုလို့ရှိရင်အာဒီတရားတွေကသိကောင်းတာပဲသောတော်များအာထုပ်ကြီးဘယ်လိုများကောင်းလိုက်မလဲဆိုတာပေါ့လေအာထုပ်လို့ရရှိတဲ့အကျိုးရလဒ်ပေါ်မှာခံယူချက်ပေါ့လက်ခံတာပေါ့လက်ခံတဲ့သဘောလေးအားကောင်းလာတယ် ဒီနည်းဟာမှန်တယ်ဒီနည်းတိုင်းအားထုတ်တော့အကျိုးရတာတွေလည်းမှန်တယ်ဆိုတာပေါ့လက်လက်လက်ခံလာတယ်ဒီနည်းကလွဲရင်အခြားမရှိသီလနည်းကလွဲရင်မရှိအတိအကျဆုံးလက်ချက်ကြားလာဲ့ဒါတတ္တတရားပဲတတ္တတရားသူခြားခြားဖြစ်လာတာပဲတကယ်ယုံကြည်တိုက်တဲ့ အထုတ်တဲ့နိလနဲ့အထုတ်လို့ရရှိတဲ့အကျိုးရလဒ်ပေါ်မှာအမှန်သိမြင်ပြီးတော့ဗောလေဖြစ်ပေါ်လာတဲ့ယုံကြည်မှုစိတ်တဘာဝကြပါလေဒီမှာစိတ်ကိုတဘာဝကြဒီဥရိယပြညာမရောက်တဲ့ခါကျတော့တတ္တတရားဟာအာတိဒါမလို့သူ့ကိုသတ္တဗလလို့ခေါ်ပါတယ်အကောင်းလာပြီဆိုလို့ရှိရင်ဒီနည်းမမှန်ဘူး ဒီနည်းအားထုတ်လို့ရှိရင်အချိန်ကုန်ရုံပဲသင်မယုံပဲစသည်ပေါ့သူကလာပြီးတော့ပြောပြောယုံကြည်မှုပြက်လောက်အောင်ဘယ်လောက်ပဲပြောပြောလက်မခံတော့စိတ်မထောက်ထားတော့ဒီလောက်ထိကွာအောင်တော့ပါဒါအရိယာမဖြစ်တဲ့သတ္တတရားမဟုတ်သေးဘူးဥရိယပြညာပိုင်းတော့ဖြစ်တဲ့သတ္တတရားပဲတော်တော်လေးခိုင်ပါလားအဲ့ဒီလိုထူးကြပါလား သတ္တရားကြီးကောက်လာတာဟာကောက်လာတဲ့အခါကျတော့ခုနအောက်တိုင်းကျတဲ့အရာတွေပေါ့လေဒီမှာပြောမှသိသားပါပေါ့အောက်တိုင်းကျတဲ့အရာတွေအဲ့ဒါတွေလည်းပို့ပြီးတော့ရှောင်ရင်းတဲ့သတ္တိလည်းပို့ကောက်လာတန်ရှင်းတဲ့ကိုလို့စိတ်ဓာတ်အပြုတ်တွေကိုလုံရဲတဲ့သတ္တိကလည်းအကျင့်တက်တယ်

ပြောရပါသိကူရပါအဲ့ဒါမျိုးတွေပေါ့အဲအဲ့ဒီဟာတွေကိုကြောင်ရတဲ့တတိတွေကိုကောင်းလာကောင်းတဲ့ကုလုံးစိတာအပြုအမူလေးဖြစ်ပွားရေးပါလည်းပဲပို့ပြီးတော့အားကောင်းလာအဲ့ဒါဝရိယခေါ်တယ်ဝရိယသွန်အားအချိန်နဲ့တက်လာတယ်ဒီဝိရိယသွားရီကောက်လာပြီဆိုလို့ဒီဒီပိုင်းရောက်တဲ့အခါမှာအပြင်းထူဖို့ကိုလည်းပဲလွှမ်းမိုးပြီးတော့အတာကြီးရတာတော့ ပြီးကြည့်ဖို့အနရသွားပြီးကြည့်ဖို့တရားရတာလေးကလည်းတွေ့သွားတယ်ဆိုတော့ကိုယ်ပြမစိတ်ပြမဆိုတာလည်းပဲဒီလောက်ကမကြောက်တော့ဝေဒနာတွေလည်းပဲရှင်ကြီးကလွတ်သွားတယ်ဆိုတော့တတိယကောင်းတယ်တရားကလည်းမကြောက်တော့ဘူးတရားချောက်ကလည်းမကြောက်တော့ဘူးကိုယ်ပြမစိတ်ပြမမှလည်းမကြောက်တော့အဲ့ဒါလိုဖြစ်လာတယ်ဒါဝိရိယသွားရင်တတိဆိုတာလည်းပဲစိတ်တိုင်းမလွတ်ပါဘူး ရိုးရိုးအာယဝကတ်တဲ့ဥပထာဥပထာကဥပတိတတတိကနေပြီးတော့သူပတိတသံဝေစိတ်ကိုပဲကတ်လာဒီကနေ့တတိလွတ်တယ်ဆိုတာမုဋ္ဌတတိဆိုတာပေါ့လေအဲ့ဒါအသာစီးရလာတာလားဒီကတော့တတိကောင်းတယ်လို့စိတ်ဆူဆူးကရပြီဆိုလို့ရှိရင်နည်းနည်းလေးမှရှုခွင့်အာယုကနေပြီးတော့ကွာသွားတာဟသွားတာရွေ့သွားတာလွင့်ဆင်သွားတာပေါ့လေ ဥဒိစ္စကိုလည်းပဲအသာသိရတာပဲဥဒိစ္စဝေရောက်နောက်ချက်လို့စိတ်ဘောလာစိတ်အခြေအနေပြတ်သွားတာမျိုးမရှိတော့ဘူးသမာဓိဗလာကပါမှတ်မှုထားတာခုနတတိဗလာကစိတ်ရှင်ဉာဏ်မှုမူရအောင်လို့ကာကွယ်ရေးကောင်းတယ်လို့ပြောတယ်သမာဓိဗလာကလည်းပဲစိတ်တက်လွတ်မှုမရှိအောင်လို့သူကစုစည်းထားစိတ်ကောင်းတယ်အတိပညာတွေကလည်းပဲ သေးသေးပွဲလေးတွေကအစပေါ်လေးကြည့်နေတာပဲဒီနေ့ယောဂီလေးတယောက်ပြောတော့ပါလေအသေးပွဲလေးတွေကအစပေါ်ပြီးတော့ကြောက်ပေါ်ပြီးတော့ကြောက်အများကြီးပဲတဲ့သူကြည့်နေတာတခုနဲ့တခုမရောပဲနဲ့တန်တန်လေးကြည့်နေတာတဲ့ပေါ်ပြီးတော့ကြောက်သွားတော့မွေးပြီးတော့သေသွားတယ်စိတ်ကတမျိုးပြောင်းလာတယ်နည်းနည်းအားငယ်သလိုလိုဝင်းနေသလိုပါလိုဖြစ်လာတယ်ဒါနဲ့သူရှင်းပြရတယ်ဟိုတော့ကကိုယ်ရုပ်ကိုယ်ကြီးကိုသိတော့အားကိုးခဲ့တာလို့

ဒါတွေကအသေးပွဲလေးတွေကစပေါ်ပြီးတော့ပြောက်ဖြစ်ပြီးတော့ပြတ်သွားတာလေးတွေခက်တွက်ချက်သိမြင်လာတော့ဒီဒီမျိုးဖြစ်လာတာပဲဒါဒုက္ခလက္ခဏာတွေဒီဒီတတ်တာမြင်လာတဲ့သဘောပေါ့ပညာပလတွေအားကောင်းတယ်ဆိုတော့ဒီပုဂ္ဂိုလ်ကိုကိုယ်တိုင်ကိုယ်ရဲကလေရှိပြီးတော့ပြက်သွားတာမကောင်းမြဲတာလေးတွေမကောင်းတာလေးတွေမြဲနေတော့မြဲပါတယ်ကောင်းပါတယ်လို့သွားပြီးတော့ပြောလို့ယုံကြည်တော့ဘူး သူကိုယ်တိုင်ပဲခွဲခြားစိတ်စားပြီးတော့သိနာလိုက်ပြီအဲ့ဒါနဲ့သင်္ချာတယ်သူကစိတ်ကိုသင်္ချာတာပဲပရမရှိတာသိနေပြီဆိုလို့ရှိရင်ခုနလောဘဆိုတာလည်းမဝင်တော့ဒေါသဆိုတာလည်းမဝင်တော့လောဘဒေါသရဲ့ဆန့်ကျင်ဘက်တွေဖြစ်နေတာအဲ့ဒီအားတွေပါလေခါလေးပြည့်စုံလာတာဒါတော့အားလည်းမသိလည်းလည်းပဲသိမြတ်စွာဘုရားရှိနိုင်တဲ့သဘောတရားတွေလည်းဝင်လာတယ် ကိုယ်ရောစိတ်ပါပေါ်ပါလာတယ်ကိုယ်ရောစိတ်ပါနူးညံ့လာတယ်ဟင်းဒါတော့မှတ်ရတာလည်းပဲခြေပြောလာတယ်အလေးအထားတွေနဲ့ခြေပြောလာတယ်ညောင်ညနာကိုယ်တော့လည်းညောင်ညနာမဟုတ်တော့ဘူးငါကမှားခဲ့တဲ့ဟာတွေလည်းပဲကိုယ့်ကိုယ်ကိုဖြောင့်ချက်ပေးလာတယ်ငါဒါဒီမှားခဲ့ပြီပါရီဝါဒီမှားခဲ့ပြီဆိုတော့ကိုယ့်ကိုယ်လည်းဖြောင့်ချက်ပေးလာတယ်ကိုယ့်ဆရာသမားတွေထားပါလည်းမှားခဲ့တဲ့ဟာတွေဖြောင့်ချက်ပေးလာတယ်ရုပ်ရှင်တဲ့သဘောတွေပဲ စိတ်ကောင်းတဲ့ဂုဏ်ငါတွေပေါ်လာအဲ့မနဲ့ထင်ရှားတယ်ဒီတော့အဲ့ဒီသဘောတရားတွေကအရင်ကြည့်ပြီးရှင်းတဲ့သဘောတရားတွေဖြစ်နေတော့သူတို့ကိုယ်၌ကိုယ်ကပဲပောပလဆိုတာပေါ့လေစပါတယ်ရှင်းတယ်သူတို့နဲ့ရှင်တွဲတဲ့စိတ်ဟာလည်းပဲရှင်ပြေနာရှင်ကြီးဆိုတဲ့အတိုင်းပေါ့လေသူတို့နဲ့တွဲတဲ့စိတ်ဟာလည်းပဲအလိုလိုကိုလှသူတို့ကိုယ်လည်းကသောဗနာအမိရတယ်သူတို့လည်းရှင်တွဲ ကျင်တွဲတဲ့စိတ်ကတော့သောမနစိတ်ကသောမနစိတ်ကိုရတယ်စိတ်ကလေးနဲ့လှလို့စိတ်ထူရတာပဲလိုအပ်တဲ့အားတွေစိတ်ရှင်မှာရှိလာတဲ့အခါမှာစိတ်လည်းပဲအမြင့်ကြီးကြီးကျင်းပြီးတော့လှလှပပလေးဖြစ်လာတာတဲ့စိတ်အလှပြင်လာတာအရေးကြီးတာကတော့ကိုယ်လှပြင်လာတယ်စိတ်လှပြင်လို့ကိုယ်အရေးကြီးတယ်စိတ်ကိုချုံမလှပလာတာပဲစိတ်ကိုအရှင်ပြေးလာတာပဲဒီမှာ

ဒါကတတ္တတရားတွေမဟုတ်ပါဘူးတတ္တတရားတွေအကောင်းလာတာမဟုတ်ပါဘူးခုနသောတော်ဘိကပြောခဲ့တဲ့ဝိရိယစာကြည့်တဲ့တရား၅မျိုးဒါလေးနဲ့သူစားကြအကောင်းလာတတ်ပါတယ်အဲတော့အဲ့ဒီတရား၅မျိုးကိုပဲဓမ္မစိတ်ကလို့ဒီလိုသုံးထားပါတယ်ဓမ္မဆိုတာကတတ္တစာကြည့်တဲ့ကြီးစိုးစွဲ့၅ပါးတရားကိုဓမ္မအရာယူပါတယ် ခုလိုတရားထုတ်တဲ့ပုဂ္ဂိုလ်တွေဟာဥရပြညာမဲလောက်ကစပြီးတော့ကိုယ်လိုလေးတွေဖြစ်သွားတော့လက်ခံယုံကြည်တဲ့တတ္တတရားအတူကြီးတဲ့တတ္တတရားဟာတတ္တဆိုလဲတတ္တအဆက်ဆက်ဝိရိယဆိုလဲဝိရိယအဆက်ဆက်တတိဆိုလဲတတိအဆက်ဆက်သမာဓိဆိုလဲသမာဓိအဆက်ဆက်ပညာဆိုလဲပညာအဆက်ဆက်ပေါ့စက်ဝိုင်းကြီးလို့ဖြစ်ပေါ်လာတာဘောလို့သူ့ကိုစက်ကလို့လည်းဆိုထားပါတယ် အဲ့ဒါဓမ္မနဲ့စက်ကနဲ့ပေါင်းတော့ဓမ္မစက်ကဆိုတာဒါကိုပြောပါတယ်အဲ့ဒါလိုဓမ္မစက်ကြီးတတ္တဝါဒီသဏ္ဍာန်ဝိရိယကြီးသဏ္ဍာန်မှာဖြစ်ပွားရအောင်လို့ဖြစ်ပွားစေရအောင်လို့ဓမ္မစက်ကြာလှည့်တဲ့နည်းနဲ့အတူပေါ့လေဓမ္မစက်ကြာလေးလေလည်းပတ်ပတ်ကြီးဖြစ်ဖို့ရဟောကြားရတဲ့ဒေသနာကိုဓမ္မစက်ကဟောတနာလို့ခေါ်ပါတယ် သတိထားတရားဟာသဝတိကလည်းပါလဲပါပါတယ်လုံနိကိုင်းလေးနဲ့အတူပေါ့လေရနိုင်တဲ့အကျိုးတွေကိုသက်သာပြခေါ်ထားတာလားသူလည်းပဲသဝတိကခေါ်တင်လာတယ်မှာပါပါတယ်မိမိရဲ့သာလမှာအတိတ်မိမိရဲ့နှလုံးသားထဲမှာထူးခြားတဲ့သဘာဝစက္ကတွေလဲပတ်ပြီးတော့ဖြစ်လာတော့တရားရဲ့အကျိုးတွေကောင်းကောင်းနားလည်လာတယ်အကျိုးမြတ်တွေထွက်လာတယ်ကောင်းကောင်းနားလည်လာတယ် ကောင်းလာတယ်မြတ်လို့တမိုးထားတာလေမြတ်လို့တမိုးထားတာတော့အကျိုးမြတ်တွေလည်းဆုံးရှုံးသွားပါအားလည်းပြီးတော့ရော့ပါသွားပါပေါ့မဆိုင်နိုင်တော့မလိုလားတော့အဲ့ဒါတွေကိုနောက်ချက်နိုင်တဲ့အားလည်းတော့ပြုလုပ်တတ်တဲ့ဖြစ်စီတတ်တဲ့အရာတွေပေါ့လေအဲ့ဒီအရာတွေဝဲလာမှလည်းပဲရုံးလာတယ်ကြောက်လဲကြောက်လာတယ်ဆိုတော့ကြောက်လဲကြောက်တယ်ဆိုတာကတော့ ဒေါသအနေနဲ့ယွန်းနဲ့ကြောက်တဲ့အနေမျိုးတော့မဟုတ်ပါဘူးအတိညာပါတဲ့ရေကြောက်ပါပဲဒီမှာပြောမှသိထားပါရင်ဟာလောကမှာလည်းပဲပြောရကြံစည်ရပါလဲညွန်စရာတွေဆိုတာပေါ့ကြောက်စရာတွေမကောင်းကျိုးတွေရပြီဆိုလို့ရှိရင်လည်းဒါတွေမကောင်းကျိုးကညွန်စရာတွေကြောက်စရာတွေဆိုတာပေါ့ဒီလိုသိလာတဲ့ဒီတဲ့အတိုင်းလည်းယုံနဲ့ယုံကြောက်နဲ့ကြောက်လာတယ် ပန်တုံးနှစ်တုံးရှိတဲ့တဲကတတုံးကတော့မစင်နေလူးနေတယ်တတုံးကတော့မိတွေနဲ့ရဲနေမစင်လူးတဲ့ပန်တုံးကိုတော့ယော်လို့မကင်ဘူးမိတွေရဲနေတဲ့ပူလောင်နေတဲ့တန်တုံးကိုတော့ပူမကြောက်လို့မကင်ဘူးအဲ့ဒီသဘောမျိုးလိုပဲယူမပုံရမစိတ်ထားပါစီနည်းနည်းလေးတော့ပါဒီစိတ်ကလေးချိန်ချိန်ပြီးတော့ဗောလေအမှတ်တွေလွတ်သွားပါဗောလေ အဲ့ဒါဒီပုံမှာရောလာတယ်မတ်တွေလွတ်ပြီးတော့လည်းပဲအလုပ်တွေပြစ်သွားမှဆိုတာပေါ့လေရရှိတဲ့အကျိုးတွေလည်းပဲဆုံးသွားပါပါလေအဲ့ဒါတွေကြောက်လာတယ်အဲ့ဒါဟာခြေတိဥတ္တပခေါ်တယ်ခြေတိကယောနာမကောင်းတာတွေယောနာဥတ္တပကမကောင်းတာတွေကြောက်တာတစ်ခုပေါင်းလိုက်တဲ့အခါကျတော့မကောင်းကျိုးတွေယောနာမကောင်းကျိုးတွေကြောက်တာအဲ့ဒါတွေဖြစ်လာတယ်အဲ့ဒီအားလည်းပဲ ထူးထူးခြားခြားကြီးပေါ်လာတယ်ဟာယုံလေးလေးကြောက်လေးလေးပါပတွေကိုယုံလေးလေးကြောက်လေးလေးပြီးသွားမှပြောမှနည်းနည်းလေးချင်းချုံပြီးသွားပါဘူးယုံလေးလေးကြောက်လေးလေးပို့ပြီးတော့ကုသိုက်လေးတွေဖြစ်လာတယ်ပို့ကုသိုက်လာတော့ပို့ပြီးတော့ကိုစိတ်ဟာထူးထူးခြားခြားကြီးအမြင်ကြီးတွေကျင်ပြီးတော့တန့်ရှင်းရှုရှင်းရင်ကြီးနည်းရလာတယ် အဲ့ဒီရှိတုတ္တပတရားနှစ်ပါးကိုသုက္ကဓမ္မလို့ပြောဆိုရတယ်သုက္ကဓမ္မဆိုတာအဖြူကံပေါ့အဖြူကံဟာအပူဒံကံထုတ်တယ်အမြင်များမှုသူကကံထုတ်တယ်ပြောတော့အဲ့ဒီရဲ့ဆန့်ကျင်ပဲအာယိကလွတ်တာကတော့အမဲကံခေါ်တယ်အမဲကအပူဆုပ်နေတယ်အဖြူကဟိနိဘကောင်းလေလေရာဂဒေါသမောဟဆက်ရှိတဲ့ကိလေသာအပူတွေကိုကံထုတ်နေတယ် အေးလို့အပူတွေကိုကောက်လို့အေးလို့သိကောင်းလာတော့ရှစ်ရှစ်ကြောက်လက်ကအဖြူကပူတံကံတုတ်ဒီဆိုတာရှစ်ကြောက်မဲပြအမဲကပူတံဆုပ်ယူဒီဆိုတဲ့နိယာမဒီမှာထွက်လာပါတယ်အဲ့ဒီနိယာမအတိုင်းလည်းယောဂီတွေဟာဒီလိုခါမျိုးထူးထူးခြားခြားပါဠိဟောရတာနဲ့မသိပြီမယ်လို့ကိုယ်တိုင်တော့ခံစားနေရတာတော့အမှန်တရားပါပဲ အရှိကြောင့်မဲ့လို့ရုပ်ရတဲ့တရားတွေကိုမယုံမရှာပဲနဲ့မကြောက်မယုံပဲနဲ့ပေါ့လေကျူရဲပြောရဲကြံစီရဲလို့မိမိလောကကြီးကိုဖြစ်စည်းဖြစ်တယ်လို့ပေါ့လေဖေးနဲ့သမီးမေနဲ့သားမုံမချင်းထောက်ပြန်ပြီးတော့ပေါ့လေမိမိလောကကြီးရောဝိဉ္ဇဉ်လောကကြီးရော ဖြစ်စည်းပြနိုင်ပြီမယ်လို့ဟိယုတ္တပတရားကတော့ကိုလောကကြီးကိုကိုမဖြစ်စည်းရအောင်ထိန်းထားတယ်အချက်ကြောက်ကရှိနေတော့မတော်တာတွေကိုမှန်တာတွေမလို့ရမပြောရမကြံစီရဘူးကိုလောကကြီးကိုဖြစ်စည်းရအောင်ထိန်းထားတယ်ကိုလောကကိုထိန်းနိုင်တော့ဝတ်ကျော်လောကလေးကိုလည်းပဲအေးချအောင်လည်းပဲထိန်းတတ်ဖြစ်သွားတယ်ဒါကြောင့်သူ့ကို လောကပါလာလောကကိုစောက်ရှောက်သောတရားဆိုတာပေါ့ကဘာဆောင်တရားဒီလိုလည်းပဲဟောကြားခဲ့ပါတယ်အဲ့ဒီကဘာဆောင်တရားဟိရိယတ္တပရှိလေလေမိမိမှာကောင်းတဲ့ခုံကြီးဟာတစ်ချိန်နဲ့တစ်ချိန်ပေါ့လေထွန်းတောင်လာလေလေပဲသာဝလို့သူ့ကိုသူ့အရင်ကထားပြီးတော့ဒီဘပြောမှသိထားပါလေရှောင်းနိုင်ရင်ရှောင်းနိုင်သလားကိုယ်ပါ ကောင်းတဲ့ခုံကြီးတွေဟာထုံးတောက်လာတယ်ဘလောက်ထိဖြစ်သွားမလဲဆိုရနာကြည့်လည်းဖြစ်သွားတယ်ကောင်းတဲ့ခုံကြီးတွေထုံးတောက်လာတာမို့လို့သူ့ကိုဒေဝဓမ္မလို့လည်းဆိုထားပါတယ်ဒီတော့ခွေးတို့ရင်ညာစီးတဲ့ခါကျတော့နောက်မီလေးနဲ့စီးသွားလို့ရှိရင်စိတ်ချလက်ချတော့ရတယ်နောက်မီပါပဲနဲ့စီးရပြီဆိုလို့ရှိရင်လန်ကြရင်အဲ့ဒီအန္တရာယ်လည်းဖြစ်နိုင်တယ်ကျိုးပဲ့လည်းသွားနိုင်တယ် စေတဝတ္တပနောက်ခံနေရှိပြီဆိုလို့ရှိရင်ကမောက်ကမတွေမောလိချီမပြောမှသိထားပါတွေမဖြစ်တော့ကိုယ့်ဘဝအခြေလည်းမဖြစ်ဘူးဒါကြောင့်ဒီစေတဝတ္တပကိုရှင်ရဲ့အပါလာဝနှီးရဲလို့ဒီလိုလည်းပဲတင်စားပြီးတော့ဘုရားမြတ်စွာကဟောကြားထားပါတယ်စေတဝတ္တပအကြောင်းပြောရမယ်ဆိုလို့ရှိရင်တော့အများကြီးပြောကြရရှိပါတယ်ဒီနေ့ဒါလောက်လည်းပဲနားကြအောင်ဆိုပါ